ဘာအကျိုးတွေရနိုင်လဲဒါနံစွန့်ကြဲပေကံလှူဒန်းညင်သည်တက္ကသသောပါဏံနတ်ပြေတက်ဖို့ရာထောင်ထားတဲ့လှေကားပါပေဒီဟောဟုတ်သလားပါတယ်တော့ထောင်ထားတဲ့လှေကားပဲတဲ့တက်ချင်ရင်တက်လိုက်ုံပဲတဲ့ ဟုတ်ကဲ့လားလေကထောင်းထားပြီဆိုတော့တက်ချင်ရင်တက်လိုက်ရုံပဲတဲ့ဒါနံစွကြပေကံလှူဒန်းခြင်းသည်ဥဒ္ဓမမြတ်သောသာထေယံပါထေယံခยีရိတ်ခါပါပေတိစွကြပေကံလှူဒန်းတဲ့ဒါနဟာတန္တရာခยีမှာခยีရိတ်ခါဒုတ်ပဲတဲ့ သန္တရာခྱི་သွားတဲ့အခါဘာကြောင့်ခྱི་ရိတ်ခါတို့ပါဖို့လိုသလဲဩခྱི་ရိတ်ခါတို့မပါရင်စားစားလို့ရမလားပါတဲ့အခါကျတော့စားတော့ခရီးကိုတက်တက်တာတာနဲ့မသွားနိုင်ဘူးလားအဲ့ဒါကြောင့်လိုတာပေါ့ဒါကြောင့်ဟိုစကားကြားဘူးလားဟမ် ကြားဘူးတယ်ကဲဘယ်စကားတော့ဗါရဲဒါနင်စာသန္တရာခရီလံမပင်ပန်းမဲ့ရွှင်လန်းကြည်သာလျှောက်ဖို့ရာနဲ့ဟောဘာလုပ်ဖို့တဲ့တော့သန္တရာခရီလံသွားတဲ့အခါမပင်မပန်း ရှင်ရှင်လန်းလန်းချမ်းချမ်းသာသာ ရှောက်ဖို့ရာ အတွက်ဒါနပြုရသည်ဂိုင်ဟုတ်ကလားဒါနိသတန္တရာခီလံမပင်မမဲရှင်လန်းကြည်သာရှောက်ဖို့ရာနဲ့တန္တရာလွတ်လန်းရည်မြော်မှန်း၍လှူဒန်းသမှုဒါနပြုအပ်ခြင်းသည်လေဥဒ္ဓမံချမ်းသာဆောင်တလွန်ထူးမြတ်သည့် မင်္ဂလာကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေတည်းဒါနလေကားထောင်ငါထတသွာတသွာနပြေတာဟုတ်ကဲ့လားဒါနရိတ်ခါပါသူမှာသန္တရာခยีချောမွေရာပြီးတော့ ဒါနရွှေလန်းနိဗ္ဗာန်ဖြောင်တန်းလှသည်သာဒါနံပါထေယမုဒ္ဓမံဒါနံဥစုကတံမေကံဒါနံမောက္ခပတံဝရံဒါနံစွန့်ကြပေကလှူဒန်းခြင်းသည်ဥစုကတံမေကံနိဗ္ဗာန်သို့ဖြောင်တန်းစွာသွားသောလမ်းကြီးလမ်းမကြီးပေသည် ကိုင်ဆိုဒါနလေကထောင်ငါထတက်သွားနပြေသာဒါနလေကထောင်ငါထတက်သွားနပြေသာဆိုဒါနလေက ရိက္ခာပါသူမှာတန္တရာခยีချောမွေရာဒါနရိက္ခာပါသူမှာတန္တရာခยีချောမွေရာ ဒါနရွှေလန်းနိဗ္ဗာန်ဖြောင်တန်းလှသည်သာဒါနရွှေလန်းနိဗ္ဗာန်ဖြောင်တန်းလှသည်သာ ပြန်ဆိုပါ နတ်သားတယောက်ကမြတ်စွာဘုရားကိုလျှောက်ထားတယ်မြတ်စွာဘုရားတဲ့ဘာကိုလှူတယ်ဆိုလို့ရှိရင်ခွန်အားကိုလှူတာဖြစ်ပါသလဲတဲ့ဘာကိုလှူတယ်ဆိုလို့ရှိရင်ရုပ်ဆင်းအင်္ဂါကိုလှူတယ်ဖြစ်ပါသလဲအစရှိသည်ဖြင့်မိန်ကြားလျှောက်ထားတော့မြတ်စွာဘုရားကမိန်ကြားတယ်ဆွမ်းလှူတယ်ဆိုလို့ရှိရင်တဲ့ ခွန်အားလှူတာပဲတဲ့ကိုခွန်အားညံခွန်အားပြည့်တယ်တဲ့သင်္ကန်းလှူတယ်ဆိုလို့ရှိရင်ရုပ်ဆင်းအင်္ဂါလှူတာပဲတဲ့ရုပ်ဆင်းအင်္ဂါတင့်တယ်တဲ့သင်္ကန်းလှူလို့ရုပ်ဆင်းအင်္ဂါတင့်တယ်တဲ့လူတယောက်အကြောင်းကြားဘူးလားကြားဘူးเนาะဒါဖြင့်အုံမာဒန္တီတော့ကြားဘူးလား ဩဟာအဲ့ဒီဥမာဒဏ်တွေကဘလောက်လှတဲ့တော့သူ့မြင်သမျှအမျိုးသားတွေယူသည်အထိလှတယ်တဲ့ဒါကြောင့်သူ့နာမည်ကိုဥမာဒဏ်ဤတဲ့ဥမာဒဏ်ဤဆိုတာမြင်သမျှအမျိုးသားတွေယူစေသူလို့အဓိပ္ပာယ်ရတယ်တော်တော်ကောင်းတဲ့နာမည်နော် အဲ့ဒါကိုပဲလေလိုက်ပြီးတော့နာမည်ကောင်းတယ်ဆိုပြီးအတုယူပြီးတော့ဒန္ဒီချမ်းပြီးအုံမာတပိုင်းယူပြီးမလဲဘာအုံမာညာအုံမာနဲ့မှဲ့ကြတယ်မရှိဘူးလားအဲအဲ့ဒါနာမည်ကောင်းတယ်အောင်မှေ့နေတယ်နော်ဒါသူကအရင်ဘဝက သုံးနှစ်ကြုံခံမရတဲ့အင်မတန်လှတဲ့ဝတ်ပန်းစာရီကိုဝတ်မယ်ဆိုပြီးတော့ရေစိတ်သွားပြီးတော့ရေချိုးတယ်ရေချိုးနေတော့ယဟန်တော်တပါးကကြွလာတယ်ကြွလာတဲ့အခါမှာယဟန်တော်ကသစ်ခက်သေးရသစ်ခက်တွေဝတ်လာတယ်အဲ့ဒါတွေ့ရတယ် သူရတော့အရှင်ဘုရားပဲနဲ့ဖြစ်လာတော့ဆိုသင်္ကန်းကိုဓမြတိုက်လို့လိုက်ဓမြလူယူလိုက်လို့တဲ့အိန္ဒိယအာကြီးဆိုတယ်အဲ့ဒါဓမြတွေကအဲ့ဒါဘုန်းကြီးလည်းမနေရဘူးသင်္ကန်းအကုန်ချွတ်ယူတာအဲ့လိုယူတာအဲ့ဒီဓမြတွေသင်္ကန်းချွတ်ယူတာနဲ့ပဲမြတ်စွာဘုရားသင်္ကန်းနဲ့ပတ်သက်လို့တချို့သိက္ခာပုဒ်တွေပညာရတယ် သင်္ကန်းကိုဓမြလူယူလိုက်လို့မို့လို့လို့ဆိုတော့ဒီလိုဆိုလို့ရှိရင်ရှင်ဘုရားတပည့်တော်သင်္ကန်းလှူပြရစီဘုရားအာသူကပထမတော့သုံးနှစ်ကျွန်ခံထားရတဲ့ကျွန်ခံမရတဲ့အဝတ်ဆိုတော့ gain တဝက်ကိုဒီရှင်မြတ်လှူမယ်တဝက်ကိုငါဝတ်မယ်အဝတ်ကလည်းသူကသင်္ကန်းရောင်ဝါဝါလေးထမရဲ့ ကလမတွေဝါဝါစာရိဝတ္တမတွေ့ဘူးလားဟဲ့တူတဲ့အဝေးအကြီးရင်ဘုန်းကြီးလည်းအောင်မရတယ်တခါတည်းရအဲ့လိုစိတ်ကူးလွတ်နဲ့တူပါတယ်အဲ့ဒါစာရိတပိုင်းဖြတ်ပြီးတော့လှူလိုက်တယ်လှူလိုက်တော့အရှင်မြတ်လည်းပဲသဘောကျပြီးတော့တဏှာသွားတိခက်တည့်ရတိခက်တွေဖဲပြီးတော့အဲ့ဒါလေးသင်းမိုင်လှုပ်ဝလိုက်တယ် ပြန်ရေချိုးစိမ့်နဲ့ပြန်ရောက်လာတော့ဒကမလေးကပိုးချီညိုးသွားတယ်ဩခုနတက်ခဲ့သေးတယ်နဲ့ဆိုတော့တိတ်ချီညိုးစရာမကောင်းဘူးခုငါထူလိုက်တဲ့သင်္ကန်းလေးနဲ့ဆိုတော့ပိုးပြီးချီညိုးစရာကောင်းသွားတယ်ကဲငါဒီလိုဆိုလို့ရှိရင်အပေါ်ယုံဧကတိပါလှူလိုက်မယ်ပိုးပြီးတော့တတ်ပေသွားအောင်ဆိုပြီးအဲ့ဒါနဲ့လှူလိုက်တယ် သူ့အတွက်ချမ်းသာတဲ့တပိုင်းမှလှူလိုက်တော့ကိုရော်လေးလည်းပဲတပိုင်းကိုဝတ်တပိုင်းကိုယုံလုံလုံလဲလဲပြည့်ပြီးတော့ပူတက်ပေသွားတော့သူ့စိတ်ထဲမှာပူကြီးညိုးသွားတာအဲ့ဒီမှာအမျိုးသမီးကဆူတောင်းတာဒီသင်္ကန်းလှူဒန်းရတဲ့ကောင်းမှုကုသိုလ်စေတနာကြောင့်ဒီသင်္ကန်းကြောင့်ဒီအရှင်မြတ် တပ်ပယ်သွားသလိုငါလည်းပဲဖြစ်လျာဘဝမှာအမတန်အချော့အမတန်လှတဲ့အမျိုးသမီးဖြစ်ရပါလို့ဤအဲ့ဒါမှသူတောင်းတာသူဆူတောင်းတာကပါသေးတယ်မြင်ရသူယူလောက်အောင်လှတဲ့ပုံကိုဖြစ်ရပါလို့ဤတယ်ဆူတောင်းမကောင်းဘူးလားခိုက်တယ်နော်သူကသူလှတာအပြစ်ကင်းကင်းလှရောပေါ့ခေါ်အစွန်းမလွတ်အောင်လှတာ အဲတော်တော်ခွာကြတာပဲစိတ်များလည်းထူးဆန်းတယ်နော်စိတ်ကလည်းတော်တော်ထူးဆန်းတာပဲအဲ့ဒီလိုဆူတောင်းလို့မို့လို့အဲ့ဒီသင်္ကန်းလှူတဲ့ကောင်းမှုကြောင့်ဒီအမျိုးသမီးဟာနောက်ဘဝကျတော့ဥမာဒဏီဘဝနဲ့သူမတူအောင်ချောတဲ့လှတဲ့ဘဝရတာတဲ့အဲ့ဒါကြောင့်မြတ်စွာဘုရားကမိန့်တာပေါ့သင်္ကန်းလှူကအစင်းလှတဲ့ သင်္ကန်းလှူပါအစင်လာနောက်ယာနာတော်ဒုက္ခတော်ဟောတိယာနာတော်ရေယထာကိုလှူသူသည်ဒုက္ခတော်ချမ်းသာကိုလှူဒန်းသည်မြူ၏ရေယထာလှူတဲ့လူကတော့ချမ်းသာလှူဒန်းတာပဲတဲ့ဟုတ်ပါမလား တနေရာရာသွားလို့ရှိရင်ကုန်းချောင်းခြေကျင်သွားတာနဲ့ယင်စည်းသွားတာဘယ်ဟာချမ်းသာအဲ့တော့ယင်လှူတာချမ်းသာလှူတာမဟုတ်ဘူးလားအဲ့ဒါကြောင့်မလို့ယင်လှူတော့ချမ်းသာများခြင်းအကျိုးရတယ်တဲ့ယင်ဆိုတာယင်တစ်စီးလုံးတတ်နိုင်လဲယင်တစ်စီးလုံးပေါ့မတတ်နိုင်လဲယင်စည်းအိတ်တို့ယင်လက်မှတ်တို့အစာရည်ပြီးအဲ့လိုလှူတာမြတ်စွာဘုရားကတော့နောက်ဆုံးမှာဖဏတ်လှူတာသည်ပင်လင်ယင်လှူတာပဲတဲ့ မန္တလေးဖဏမစည်းပဲခြေထောက်ကြီးတက်တက်သွားတာနဲ့ဖဏစီးသွားတာဘယ်ဟာချမ်းသာချမ်းသာတာဘောဒါကြောင့်ဖဏလူတာဒီမလင်ယူရင်လူတာပဲရင်ကိုလူကချမ်းသာရစီမေးလူကမျက်စိလာမိအလဲလှူလို့ရှိရင်ပဂရိမျက်စိလဲလှတယ်ညံမျက်စိညံမျက်စိလဲလှတယ် စီမီဖျောင်းနိုင်မီလျှက်စစ်မီဗာမီမဆိုပေါ့လေအမောင်ကိုခွင့်ပြီးခွင့်စေနိုင်တဲ့အလင်းကိုလှူတာမှန်သမျှအဲ့ဒါစီမီလှူတယ်လို့ပဲသုံးရတာဒါအလင်းညောင်ဒီအလင်းညောင်အမှောင်ကိုပျောက်စေနိုင်တယ်ဆိုတော့မျက်စိအမြင်ကြည်လင်ရဲ့ အကျိုးဉာဏ်မျက်စိအမြင်ကြည်လင်ခြင်းအကျိုးဒါရတာဒါကိုပဲမျက်စိလှလို့သုံးပါနောက်သောသာတဗ္ဗတတော်ဟောတိယောတတာတိဥပတယံယောအကျင်ပုဂ္ဂိုလ်သည်ဥပတယံတတာတိကြောင်းအဆောက်အဦကိုပေးလူဤသောထိုပုဂ္ဂိုလ်သည်တဗ္ဗတတော်အလုံးစုံကိုလှူဒန်းသူမြည်ဤတဲ့ကြောင်းလှူတဲ့လူကတော့ အလုံးစုံလှူဒါန်းတာပဲတဲ့ခွန်အားလှူဒါန်းတာလည်းဟုတ်တယ်ရုပ်ဆင်းရဲကလှင်တော်တယ်လည်းဟုတ်တယ်ချမ်းသာလှူဒါန်းတာလည်းဟုတ်တယ်မျက်စိလှူဒါန်းတာလည်းဟုတ်တယ်အမျိုးစုံပေါ့ဘာကြောင့်လဲဆိုတော့ဒီကြောင်းပေါ်မှာနေလိုက်ပြီဆိုလို့ရှိရင်မှိတ်ချင်းရင်လေမြေကင်းစသည်ကစပြီးတော့ဘေးရန်ဝေးလို့နေပူတို့မိုးရွာမိုးဆူမှုတို့လည်းဝေးတဲ့အတွက်ချမ်းချမ်းသာသာနဲ့ သက်ဆိုင်ရာတရားဘာဝနာပွားများအထောက်နိုင်သည်ဒါကြောင့်မလို့ကြောင်းလှူတာဟာအလုံးစုံကိုလှူတာပဲဆိုတော့တရားလှူတာကောမပါဘူးလားပါသွားတာပေါ့ဒါပြန်ဒီကနေ့ဘုန်းကြီးတို့ပြိဿတရားဘလောက်ဖို့လှူတော့10သိန်းဖို့လေဟုတ်လားဘလောက်ဖို့တော့ဘာကြောင့်10သိန်းဖို့တရားလှူတယ်ပြောတာတော့ လေးတနိုင်ငံญาသားယောဂီဆောင်မှဒီကနေ့အလှရှင်တို့ရဲ့ကျန်တဲ့10သိန်းကိုလှူလိုက်မှဖြစ်တဲ့အတွက်10သိန်းကိုလှူတာပေါ့အဲ့ဒီနိုင်ငံญาသားဆောင်မှနိုင်ငံญาသားယောဂီတွေတရားအထုတ်တော့သူတို့တရားမရဘူးလားသူတို့တရားဘယ်သူလှူတာတော့ဟဲ့ကြောင်းလှူတဲ့လူတွေလှူတာမဟုတ်လားအဲ့တော့10သိန်းမိုးဒီနေ့တရားလှူတယ်နဲသလား မနေဘူးဆယ်သိမ့်မို့လှူတော့ဆယ်သိမ့်မို့ပဲတရားရရပါလို့ဤလို့ဆူတောင်းရမှာပေါ့မဟုတ်လားဆူတောင်းပြီးတော့အိတ်စကားပြောဟုတ်ကဲ့လားဆယ်သိမ့်မို့ရရောဘယ်လိုလုပ်ရမှာစိတ်ဆူတောင်းတယ်ဆိုတာစိတ်ဥတည်ချက်ထားတာပဲလိုချင်တဲ့အရာစီစိတ်ဥတည်ချက်ထားတာကိုဆူတောင်းတယ်လို့ခေါ်တာမဟုတ်လား တရားကိုရကျင်တယ်ဆိုတရားစီစိတ်ဥတည်ခြင်းမထားဘူးလားစိတ်ဥတည်တဲ့စိတ်ဥတည်ထားတယ်ဥတည်ထားယုံနဲ့ရမလားဘယ်လိုလုပ်ရလက်တွေအားထုတ်ရမည်ဟုတ်တယ်မဟုတ်လားအဲ့ဒါလို့ဆိုလို့ရှိရင်တော့ဒီကုသိုလ်ကအကြောင်းထောက်ပံ့ပြုပြီးတွန်းပေးတဲ့အတွက်ဆယ်သိမ့်မှုမရနိုင်ဘူးလားရနိုင်တယ်ဆို စွမ်းကိုလူကခွန်အားရအသင်္ကန်းလူကအစင်းလာစွမ်းကိုလူကခွန်အားရသင်္ကန်းလူကအစင်းလာသို့ ယင်ကိုလှူကချမ်းသာရစီမီလှူကမျက်စိလာမျက်စိလာသို့ ကြောင်းဆောက်လူကလုံးစုံရတရားညွန်ပြနိဗ္ဗာန်ရာကြောင်းဆောက်လူကလုံးစုံရတရားညွန်ပြနိဗ္ဗာန်ရာ 颜色吧。 တော့အဲ့ဒါလို့လှူတဲ့အလှူတွေထဲမှာမှကထိန်အလှူကတော့တခြားအလှူတွေတဲ့ပိုးပြီးသားတယ်လို့ယူဆရယူဆရဒီတိုင်းလည်းပြောကြတယ်ဘာကြောင့်လဲလို့ဆိုတော့တာမန်အားဖြင့်ဆိုလို့ရှိရင်ကထိန်ကတကြောင်မှတစ်နှစ်ဘယ်နှခါလှူရတော့ ဟဲ့တခါပဲလှူရတာအဲ့တော့မခဲရင်ဘူးလားအဲ့ဒါကြောင့်လဲကထိန်လှူကတခြားလှူတဲ့သားတယ်ပိုးအချိုးကြီးမှတယ်ဒီတကြိမ်တစ်နှစ်မှတကြိမ်သာတကြောင်လှူရတာဖြစ်တဲ့အတွက်စိတ်ကပိုးပြီးအာယုံမပြုတ်ဘူးလားအာယုံပြုတ်တယ်ဒီကြောင်ကထိန်ခင်းနေကြတော့ လက်လွတ်လို့မဖြစ်ဘူးလက်လွတ်လို့မဖြစ်ဘူးသွားမှလှူမှလှူမှအဲ့လိုစိတ်ကဖြစ်နေတာအဲ့ဒါလည်းတကြောင်ပြီးတော့ကထေရလှူကအချိန်သတ်မှတ်ချက်ကလည်းရှိနေတယ်အချိန်သတ်မှတ်ချက်ကရှိနေတော့အချိန်သတ်မှတ်ချက်အတွင်းမှာဒီအလှလှူရအောင်ဆိုပြီးတော့ ကြိုးစားရတော့အဲ့ဒီကြိုးစားတဲ့စေတနာတွေကအာမကောင်းဘူးလားအာကောင်းတယ်အဲ့ဒီစေတနာအာကောင်းလို့အကျိုးပေးကတခြားလူတွေသာတာအချိန်တမတ်ချက်ကသတင်းကြောလာပြီကြောတရက်ကနေပြီးတော့တစောင်းမုံ လာပြီအထိဒီတလအတွင်းမဲ့ကထိန်လှူနိုင်တယ်မြတ်စွာဘုရားဒီတလအတွင်းမဲ့ကထိန်ခွင့်ပြုတယ် အဲ့တော့အဲ့ဒီကထာအဲ့ဒီလအတွင်းလူပြည့်အောင်ဆိုပြီးတော့ကြိုးစားကြတော့စေတနာကပိုးပြီးအားကောင်းတယ်အားကောင်းတဲ့အတွက်လည်းပဲစေတနာအားကောင်းလို့ရှိရဲ့အကျိုးပိုးပြီးတော့ကြီးတာဟုတ်စေတနာကအရေးကြီးတာကြားဘူးမှာပေါ့အရာထဲပြောကြတာညောင်စေးလောက်လူတော်လည်းပဲ ညောင်ပင်ကြီးလောက်အကျိုးပေးတယ်ဆိုတာကြားဘူးလားဘာကြောင့်ညောင်သေးလောက်လှူတာကညောင်ပင်ကြီးလောက်အကျိုးပေးရတာလဲစေတနာအားကောင်းလို့ညောင်ပင်ကြီးလောက်လှူတော့လည်းပဲညောင်သေးလောက်အကျိုးပေးတယ်တဲ့ဘာဖြစ်လို့တော့စေတနာအားသေးလို့ သိငုံတန်းကုန်လှူပေတဲ့စေတနာကတကယ်အလှကံပုဂ္ဂိုလ်များဒီအလှဝတ္ထုပစ္စည်းသုံးဆောင်ပြီးတော့ချမ်းသာကြပါစေဆိုတဲ့စေတနာအစစ်အမှန်မထားပဲနဲ့ဟာဒီလူကဟေးတကယ်ကိုပဲ10သိန်းတောင်လှူနိုင်နေဟဲ့ဆိုတဲ့ဂုံပကာသနာကို မျောပြီးတော့လှူရင် အဲ့ဒီ10သိန်းခါညောင်မင်းကြီးတော့လှူတာပဲပေါ့မဟုတ်လားဘလောက်အကျိုးပေးမလို့ညီဟောင်သေးလောက်အကျိုးပေးမှာပေါ့ဟုတ်ကဲ့လားအဲ့ဒါပြောတာစေတနာအားကြီးရင် အကျိုးပေး အားကြီးတယ်စေတနာအားသေးရင်အကျိုးပေးအားသေးတယ်ကြားဘူးတယ်မဟုတ်လားမြတ်စွာဘုရားလက်ထက်က အရှင်သာရိပုတ္တရာရဲ့တပည့်တကာတကမတယောက်ကလေးလေးဖွားတဲ့အခါကျတော့ကင်မွန်းတက်တဲ့နေ့နာမည်ပေးတဲ့နေ့မှာအရှင်သာရိပုတ္တရာနဲ့တကွာတန်ခါ900တန်ခါ900ပြင်ပြီးတော့နှိုးစွမ်းကတ်တဲ့ဒါကလေးလေးကိုလည်းပဲအရှင်သာရိပုတ္တရာရှိခေါ်ထားပြီးခေါ်ကြွလာပြီးရှင်သာရိပုတ္တရာကိုကတော့ဇေရာကို အဲ့တော့ကလေးလေးကသူ့ကိုသူ့ပကက်အိယာကရှင်သာရိပုတ္တရာစီယူဖို့ခြီးတဲ့အခါကျတော့သူ့အောက်ကခင်းထားတဲ့ကဗလာလေးကိုလက်ချောင်းလေးတွေနဲ့အတင်းချိတ်တွဲထားတယ်။ဒါနဲ့လူကြီးတွေကအမတ်တမဲတော့မသိလို့ကလေးအမတ်တမဲချိတ်မိတဲ့ထင်တယ်ကဗလာကိုကလေးလက်ထက်ကဖြီးတော့ကလေးကငိုတယ် သူ့လက်ချောင်းနဲ့ပြန်ထက်ပြီးတော့ကလေးကမငိုအငိုတိတ်သွားတယ်ဒီတော့မှဩကလေးဒီပကပလာလူချင်းလို့ကိုဆိုပြီးကလေးရောကပလာရောပွေချီပြီးတော့ရှင်သာရိပုတ္တရာရှိယူလာကြရှင်သာရိပုတ္တရာရှိယူလာတော့ရှင်သာရိပုတ္တရာနာရောက်တော့ကလေးကသူ့လက်ချောင်းချိတ်ထားတဲ့ကပလာလေးလွတ်ပြလိုက်လွတ်ချလိုက်တယ် ရှင်သာရိပုတ္တရာရှိကြသွားဒီတော့မှလူကြီးတွေကဩကလေးရကဗလာကိုလှူကျင်တာကို ဆိုပြီးတော့အရှင်ဘုရားရဲ့တပည့်လှူတဲ့ကဗလာကိုအလှခံတော်မူပါဘုရားဆိုပြီးတော့ရှင်သာရိပုတ္တရာလှူလိုက်တယ်သူအရင်ဘဝကဒါနစေတနာအရင်ဘဝကဒါနစေတနာအဲလှူတတ်တဲ့လှူခဲ့တဲ့လှူဒန်းတဲ့ အထုံဝါသနာအဲ့ဒီအထုံဝါသနာပါလာတော့ဒီဘဝမှာလည်းပဲမွေးကလေးကလှူဒန်းလိုတဲ့စိတ်ကဖြစ်ပေါ်လာတာနဲ့တူပါတယ်ယဟနာများမှာကိလေသာတွေအလုံးအမြစ်ပြပယ်သနိုင်ပေတယ်တဲ့ဝါသနာတော့မပယ်သနိုင်သေးဘူးတဲ့ယန္နာမများမှာတော့ဝါသနာတော့ရှိနေတယ်တဲ့အဲ့ဒါ ဒီကလည်းပဲအလှူဝါသနာပါတဲ့ကလေးမှုဒါကြောင့်ရှိကပါခဲ့လို့မလို့ဒီဘဝမှာလည်းလှူလို့တဲ့စိတ်တွေဖြစ်တာနဲ့တူပါဟိုပြီးတော့သူကလည်းပဲရှေးကအရင်ဘဝကရေကအရှင်သာရိပုတ္တရာကိုကြည်ညိုလာတဲ့ပုဂ္ဂိုလ်ကိုအဲ့ဒါလည်းရှိတယ်မြတ်စွာဘုရားကတော့ ဝါသနာနဲ့တကွကိလေသာကိုအမြင့်ပြတ်တတ်နိုင်တယ်တဲ့ယဟန္တာများကတော့ကိလေသာကိုအမြင့်ပြတ်တော့တတ်နိုင်မှာရဲ့ဝါသနာတော့မတတ်နိုင်သေးဘူးတဲ့ဒီတော့အဲ့ဒီကလေးခုနှစ်သားကြတော့ကလေးကလည်းရှင်သာမဏေဝှချင်လို့ရှင်ပြုဖို့ပူဇာမိဘတွေကလည်းသဘောကျတယ်ဒါနဲ့ရှင်သာရိပုတ္တရာစီ အပ်ပြီးတော့ရှင်ပြုရှင်ပြုပြီးတော့9ရက်လုံးလုံးယတတပတ်9ရက်လုံးလုံးစေတွန်ကျောင်းတော်ကတန်ခါတွေအားလုံးသူတို့ဆုံးကကြတယ်မိဘတွေကသူတို့ကချမ်းလဲချမ်းသာတာဟုတ်ရှေ့ရမြောက်ကြတော့ဆုံးကမဲ့လူမရှိတော့ကိုရင်ဆုံးကထွက်ရတယ်အဲဆုံးကထွက်တဲ့အခါကျတော့ဆုံးနေရလိုက်တာတဲ့ကိုရင် ဆုံးဝပေါင်း900ရတယ်တဲ့နောက်တနေ့မှာကိုရင်ကဇေတွန်ကျောင်းထဲလျှောက်ပြီးတော့လှည့်လည်သွားတဲ့အခါကျတော့မနဲ့စောတန်ဃာတော်တွေမိလုံနေတာတွေ့တော့အရှင်ဘုရားများဘာလို့မိလုံကြတော့ ကိုရင်ချမ်းလို့မိလုံတာပေါ့ချမ်းရှင်ဘုရားတို့သင်္ကန်းခြုံပေါ့ဗျာခြုံနေခြုံလုံတာပဲကိုရင်ပေါ့စဆိုတော့လည်းပဲဗာရိညာတွေထောက်ထားမနေဘူးလေစိတ်แท้ပေါ်ရပြောတာပေါ့ဖြောင်းလို့ဒါဒါဒါမျိုးပဲအဲ့တော့သူစိတ်တွေကသင်္ကန်းခြုံအချမ်းလုံတာပဲဘာလို့ပြီးလုံနေမလဲပြောတော့ကိုရင်လေးကလည်းပဲ ငယ်ငယ်ချစ်စရာလေးလည်းဖြစ်ပုံရပါတယ်ဒါကြောင့်ယဟန်တော်တွေကသူ့ကိုလည်းစရင်တော့အရေးတယူစကားပြောကြတယ်ကိုရင်ကိုရင်ပြောတော့လွယ်တယ်တို့မှာကခြုံစရာသင်္ကန်းမရှိဘူးဘယ်နဲ့လောက်ခြုံမလဲဒါကြောင့်မိလုံရတာပေါ့ကိုရင်တို့သာဘုံကြီးလို့ထေးလို့ကြွယ်လို့သင်္ကန်းခြုံရတာခြုံနိုင်တာပေါ့ဒါနဲ့ကိုရင်ကအရှင်မြတ်တို့ ခြုံသင်္ကန်းမရှိဘူးလားမရှိဘူးကွယ်ဒါနဲ့ဒီလိုဆိုလို့ရှိရင်ခြုံသင်္ကန်းအလိုရှိတဲ့သံဃာတော်များမနဲ့လင်းတဲ့အခါကျတော့တပည့်တော်နဲ့မြို့တဲ့ခဏကြွပါဗျာတဲ့အဲ့လိုနဲ့သူလျှောက်ပြီးသံဃာတော်တွေလျှောက်လိုက်တာ မနဲ့လင်းလို့မြို့ရဲသွားမယ်ကြံတော့တထောင်ကျော်တယ်ကြည်ရတာဘယ်နဲ့နေမလဲဟုတ်ဟမ်မြို့ရဲဟာတရားတော်မတွေကကြည်ညိုလိုက်တာသူ့ပဲကိုရဲ့မယ်မိတယ်ကိုရင်ဘာကိစ္စတော့ဘာလို့ရှိတော့ အော်ဟောဒီကသံဃာတော်တွေခြုံစရာခြုံသင်္ကန်းမရှိလို့အဒီလိုဆိုလို့ရှိရင်တပည့်တော်ကတစ်ထဲလူပါပဲဗျာတပည့်တော်ကနှစ်ထဲတပည့်တော်က10ထဲပါဗျာအဲ့လိုလှူကြတယ်ဈေးကလည်းဖွင့်နေပြီကိုဈေးတဲ့ကသတင်းတမ်းတမ်းကြားတယ်ကိုရင်လေးတစ်ပါးနောက်ပါသံဃာတစ်ထောင်နဲ့ ခြုံသင်္ကန်းဆိုပြီးတော့လိုက်ပြီးလှူခမ်းနေတယ်အဲ့လိုကြားတော့ဈေးတဲ့ကသရာတရားအကောင်းတဲ့တကားတယောက်ကတွေးတယ်อืมတန်ခါတစ်ထောင်နဲ့ဆိုရင်တော့တို့ဈေးဘက်တည်းရောက်လာအောင်မှာပဲဈေးဘက်ရောက်လာလို့ရှိရင်တော့ငါကပလာတွေလှူနေရအောင်တော့မှာပဲ ကပလာဆိုတာအမှန်တော့တကလပ်ပါပဲတကလပ်ပါပဲလူနေရအောင်တော့မကိုင်းလှူရခြင်းမဲ့အတူတူတော့ကိုင်းမဖြစ်လို့လှူရလည်းပဲမကောင်းတာပဲလှူမဟဲဆိုပြီးတော့အောက်ဆုံးကဖုံးထားတဲ့မကောင်းတဲ့ကပလာတွေတကလပ်တွေအပေါ်တင်ကောင်းတဲ့တကလပ်တွေအောက်ကထားမကောင်းတာတွေအပေါ်ပြထားတယ်သူများလှူပြန်တော့လည်းမလှူလို့မဖြစ်ပဲဘူး ဘာဖြစ်တော့ကဲ့ရမှာဗောကဲ့ရမှာကြောက်လို့လဲလှူကြရတယ်တချို့မှာသူများအားကြလို့လဲလှူကြရတယ်ဒါနစေရနာပေါက်လို့လဲလှူကြရတယ်ပကာသနာလိုချင်လို့လဲလှူကြရတယ်လှူတာလဲအမျိုးမျိုးပဲအဲ့ဒါဒီတကားကဲ့ရမှာကြောက်လို့မလို့သူလှူရမှာလှူရမယ်သူတို့မကောင်းတာလှူမယ်ဆိုပြီးတော့ မကောင်းတဲ့အညံစားကပလာတွေထုတ်ပြီးတော့အပေါ်ကတဲ့ထားတဲ့ဒါနဲ့ထင်တဲ့အတိုင်းပါပဲကိုရင်ကလည်းတန်ခါတထောင်နဲ့ဈေးဘက်ပါရောက်လာဈေးဘက်ရောက်လာတော့ဟိုဆိုင်ဒီဆိုင်ကလည်းသူတို့တက်ဆွမ်းနေလောက်လှူကြတယ်ဒီတကာကကိုရင်ကိုအဝေးကမြင်လိုက်တော့ချက်ချင်းစိတ်ပြောင်းသွားတယ် ပြောင်းသွားပြီဘာလုပ်တယ်လဲဆိုအကောင်းဆုံးကပလာတွေအောက်ကထုတ်ပြီးတော့သူကအပေါ်ကအကုန်လုံးတင်လိုက်တယ်မလုပ်ဖို့တော့ကောင်းတာတွေလူဖို့အဲကိုရင်လဲလာရောကမလာအကောင်းတွေအများကြီးလှူလိုက်တယ်ကမလာကောင်းတာတွေအများကြီးလှူလိုက်တယ်ဘာဖြစ်လို့ဒီတကစိတ်ပြောင်းရ ဟမ်ကိုရင်ရဲ့ဒါနစေတနာကြောင့်မဟုတ်လားဘယ်တော့မှလှူခဲ့တဲ့ဒါနစေတနာလဲဟဲ့ကလေးဘဝတုန်းကအရှင်သာရိပုတ္တရာကိုကပလာလှူခဲ့တဲ့ဒါနစေတနာအဲ့ဒီတုန်းကကလေးမို့ပါဇက်ကမပြောတတ်သေးလို့မလို့သာမပြောတာကို မလူရအောင်သူကလာဆွဲပြီးတော့ယူတဲ့အခါကျတော့ငိုတယ်မဟုတ်လားအဲသူ့လက်ထက်ပြန်ထက်ပေးတဲ့အခါကျတော့သူကအငိုတိတ်စိတ်ကြီးလို့ရှင်လို့အရှင်သာရိပုတ္တရာရှိကြလှူတယ်ဆိုကြတဲ့ကသူ့ဒါနစေတနာအာသေးသလားအာကောင်းသလားအာကောင်းတယ်ကဲသူလှူတာကကပလာလေးသေးသေးလေးတထဲတဲ့ရဲ့ အခုသူရတော့ဘယ်လောက်ရတထောင်ကျော်တယ် gain ညောင်ပင်ကြီးလောက်လှူပြီးတော့ညောင်စေးလောက်ရတာလားဘယ်လိုလဲဘာကြောင့်အရေးမကြည့်ဘူးလားရေးကြည့်တယ်ကိုရင်တိတ်တာတဲ့နာမည် ဘသူရတော့ဝိရင်ဒိဋ္ဌတဲ့သူကမြို့မျက်နှာဖုံးတထေးသာလည်းဖြစ်ပြန်ကိုရင်ကကြီးညိုစရာကလည်းကောင်းမြန်ဆိုတော့ကြောင်းလာလာပြီးသူစီလာပြီးလှူကြတန်းကြပုတ်တဲ့ပုဂ္ဂိုလ်တွေများပြားလွတ်တဲ့အခါကျတော့ကိုရင်ကတရားနှလုံးမသွင်းရအောင်တရားမထုတ်ရအောင်တရားကအထုတ်ခြင်းနဲ့အဲ့ဒါနဲ့ မြတ်စွာဘုရားထံသွားပြီးတော့တပည့်တော်ဇေတဝန်မြို့နယ်ရွာနဲ့ဝေးရာတနေရာရာသွားပြီးတော့တရားအထုတ်ခွင့်ပြုပါဘုရားတရားချီးမြှင့်တော်မူပါဆိုမြတ်စွာဘုရားကတရားအထုတ်ပုံအထုတ်နည်းပြောလိုက်တာ အခုယောဂီတို့အထုတ်တဲ့နည်းပေါ့တတိပဋ္ဌာန်နည်းပဲသင်ပေးလိုက်တယ်ကိုရင်လေးဘယ်သူမှမပြောဘဲနဲ့ထွက်သွားတာ ဘယ်နှစ်နှစ်သားလဲခေါ်နှစ်နှစ်သားတော့ထွက်သွားတာဇေတဝန်နဲ့တာဝတိနဲ့ယူဇနာ120ဝေးတဲ့နေရာရောက်မှပဲတောကြောင်တကြောင်သူ့စိတ်ကြရတယ်တဲ့အဲအဲ့ဒီမှသူအာထုတ်တယ်ရှေ့ဆက်ပြောရအောင်မလားမပြောတော့ဘူး အဲ့ဒီလူကထိန်သင်္ကန်းနဲ့မလန်းကိုရွယ်စာအုပ်ထဲမှာဒီအကြောင်းအရာအစအဆုံးပါသည်ဟုတ်ကဲ့လားအစအဆုံးသိခြင်းအဲ့ဒီမှာကြည်လေနော်ဘာဖြစ်လို့အခုမပြောတာလဲအချိန်မရလို့ဟုတ်လားအချိန်မရလို့အမှန်တန်ကြီးညိုစရာကောင်းတဲ့ကိုရဲ့ တဝါတွင်အတွင်းမှာကိုပဲတခါတည်းလေးမလေးဖို့ရပြီးရဟနာဖြစ်တာအဲ့လောက်ကြအောင်ကျင့်ပြလိုက်တာသူကဝနဝါဒီဒိဋ္ဌသာမဏေလို့ခေါ်တယ်ဝနဝါဒီဒိဋ္ဌသာမဏေဆိုတာတောပြောကိုရင်ဒိဋ္ဌလို့အဓိပ္ပာယ်ရတယ်တောအကြောင်းမှမပြောတာတဲ့တောပြောကိုရင်ဒိဋ္ဌ ဒါကြောင့်ညောင်စေးလောက်လှူတော်လဲပဲစေတနာ အားကောင်းရဲ့ညောင်မင်းကြီးလောက်အကျိုးပေးသည် တခါကပလာသုံးမဟုတ်သကလဆိုတာသင်္ကန်းမဟုတ်လားအဲသင်္ကန်းလှူကအစင်းလှမဟုတ်လားကိုရင်ကအစင်းလှခြင်းသလားလှူစဉ်တော့ကမလှခြင်းဘူး သူကအရင်ဘဝကတည်းကအရှင်သာရိပုတ္တရာကို ပုံနာ အိုဗြဟ္မဏအိုကြီးဘဝနဲ့အရှင်သာရိပုတ္တရာကိုဖြင်ပိုင်းလှူခဲ့တယ်အဲ့ဒီလှူစဉ်ကတည်းကသူကအရှင်သာရိပုတ္တရာသိတဲ့တရားကိုသိရပါလို့ဤလို့ဆူတောင်းတာအဲ့တော့ရှင်သာရိပုတ္တရာသိတဲ့တရားဆိုတာ သစ္စာလေးပါးတရားမဉ္ဇဏ်ဘုံညာနဲ့သိတာမဟုတ်လားအဲ့တော့သူလည်းပဲမဉ္ဇဏ်ဘုံညာနဲ့သစ္စာလေးဓာတ်ကို အမှန်တိုင်းသိရပါလို့ဤဆိုတဲ့အဓိပ္ပာယ်ပဲမဟုတ်လားအဲ့တော့သူစိတ်ဥဒေချက်ကလှဖို့လားတရားရဖို့လားအဲတရားရဖို့ဥဒေတာအဲ့တော့ကလေးဘုံကလှူလဲပဲသူရှိကအတိုင်းပဲဆန္ဒရှိမှာပေါ့သို့တော့နှုတ်ကတော့ကလေး မပြောတတ်တယ်လို့မပြောတာကိုရှိကအတိုင်းဆန္ဒရှိမှာပေါ့အဲ့တော့စိတ်သူ့ရဲ့စိတ်ဥဒေချက်ကလှဖို့စီဥဒေသလား တရားရဖို့စီဥတည်သလားဒါကြောင့်မို့လို့ဒီကမလာလှူဒန်းတဲ့ကုသိုလ်ကြောင့်ကမလာကမလာတွေထောင်ပေါင်းများတထောင်ကျော်ရသည့်အထိအကျိုးပေးတဲ့အပြင်အဲ့ဒီအလှအကြောင်း ထောက်မှန်ပြုလို့ပဲတဝါတွင်အတွက်မှမလေးစင်ဖို့လေးစင်ရပြီကိလေသာငြိမ့်ပြီယဟန္တာဖြစ်တဲ့အထိတရားရတာမဟုတ်လား အဲ့တော့ပြောချင်တာကလှကျင်တဲ့လူကြတော့လှသွားတာပဲရကျင်တဲ့လူကြတော့ရတယ်အဲ့တော့လှဖို့လိုသလားရဖို့လိုသလားခိုင်းယောဂီတို့ကိုလှဖို့ဆူတောင်းမလားရဖို့ဆူတောင်းမလားဟုတ်ကဲ့လားဘာကြောင့်လှဖို့မလို့လှတာမလို့ကျင်တာလဲ အေးယောဂီတွေတော့သိမှာမဟုတ်ဘူးဘုန်းကြီးတော့ကြားဘူးတယ်ဘုန်းကြီးတော့ကြားဘူးတယ်လှလေခက်လေတဲ့ပါတယ်တော့လှလေခက်လေဆိုတာဆင်းရဲတာပြောတာလားချမ်းသာတာပြောတာလားအေးအဲ့ဒါပေါ့အဲ့တော့ဆင်းရဲစေတဲ့အလှကိုဘာလို့ယူမလဲချမ်းသာစေတဲ့တရားရဖို့ပဲ ယူရမှာပေါ့မဟုတ်ဘူးလားဟုတ်ကောဟုတ်ကဲ့လားအဲဒီတော့ဒီကနေ့ကထိန်လှူသင်္ကန်းလှူဒန်းတာလည်းပဲလှဖို့စီဥတည်ရမလားရဖို့စီဥတည်ရမလားရဖို့စီဥတည်ရမယ်ဟုတ်ကဲ့လားဒီတော့အခုပြောသလို သတ်မှတ်ထားတဲ့အချိန်ကလည်းတလပဲဖြစ်တော့အဲ့ဒီတလအတွင်းမှာလူပြအောင်လှူမလှူပြအောင်လှူမဆိုပြီးတော့ကြိုးစားပြီးလှူတော့စေတနာကအားကောင်းတော့အဲ့ဒီအားကောင်းတဲ့စေတနာတွေကရဖို့စီဥတည်ထားရဲ့မြန်မြန်ရခြင်း ဆိုတဲ့အကျိုးမဖြစ်ပေါ်နိုင်ဘူးလားဖြစ်ပေါ်နိုင်တာပေါ့ဘာရဖို့လဲတရားရဖို့မဉ္ဇဏ်ဖုန်ဉ္ဇဏ်နိဗ္ဗာန်ဟုတ်ကဲ့လား တခါကထိန်သင်္ကန်းလှူဒန်းတဲ့အခါမှာတန်ဃာကိုလှူတဲ့သင်္ကန်းနဲ့မှကထိန်ခင်းလို့ရတယ်တဲ့ပုဂ္ဂိုလ်တူကိုရည်စူးပြီးလှူဒန်းတဲ့သင်္ကန်းနဲ့ကထိန်ခင်းလို့မရဘူးတဲ့ကိုကြည်ညိုရာဥဒိဋ္ဌဥဒတ္တဥပန္တိဥဗုဒ္ဓအဲ့ဒါလိုပုဂ္ဂိုလ်ကိုရည်စူးပြီးတော့လှူရင်အဲ့ဒီသင်္ကန်းနဲ့ကထိန်ခင်းလို့မရဘူး ဒီသင်္ကန်းကိုမြတ်စွာဘုရားရဲ့သာသနာတော်အတွင်းမှာရှိတဲ့သံဃာအလုံးအားလူဒန်းပါဤလို့ပုဂ္ဂိုလ်မရွေးချယ်ပဲနဲ့ပုဂ္ဂိုလ်မသုံးသပ်ဖဲနဲ့အဲ့ဒါလို့သံဃာအနေနဲ့လှူတဲ့သင်္ကန်းနဲ့သင်္ကန်းနဲ့သာကထိန်ခင်းနိုင်တယ်။တန်ခိကသင်္ကန်းခေါ်တယ်။ဟုတ်ကဲ့လား။လွယ်လွယ်ဆိုရင်တန်ခိကသင်္ကန်းနဲ့သာကထိန်ခင်းနိုင်တယ်ပုဂ္ဂလိကသင်္ကန်းနဲ့ ကထိန်မခင်းနိုင်ဘူးဒါပြောတာအဲ့တော့သံဃာကိုရည်ရွယ်ပြီးလှူဒန်းတယ်ဆိုတော့ပုဂ္ဂိုလ်မရည်ရွယ်တဲ့အတွက်ပုဂ္ဂိုလ်ခင်မင်မှုတွေဘာတွေပါအောင်မလားမပါတော့ဘူးသံဃာဂုံမဲ့အာယုပြုမယ်မဟုတ်လားသုပတိပန္နောကိလေသာငြိမ်းချောင်းကောင်းစွာကျင့်ကြံတော်မူပါပေ၏ ဥဇုပฏิပန္နောသာထေမာယာကိစင်ကွာ၍ဖြောင်းစွာကျင့်ကြံတော်မူပါပေ၏ညာယပฏิပန္နောနိဗ္ဗာန်အကျိုးမျှော်ကိုရည်တန်ကျင့်ကြံတော်မူပါပေ၏သာမိစိတ်ပฏิပန္နောမဂ္ဂင်ရှိယအကျင့်များကြောင်းတဝယုသေးလျောကံအောင်ကျင့်ကြံတော်မူပါပေ၏ဟုတ်ကလားကြားဘူးလားကဲဒါဖြင့် အာဟုနေရောဆိုသမှာ လို့ရတာကိုကဲအဲ့လိုဆိုလို့ရှိရင် ကြည်ညိုရအောင်နောက်တစ်ခေါက်ပြန်လိုက်ဆမ်းပါအစအဆုံးသုံးပတိပန်တော့ပါဠိပါရော့ လိုက်တာနော်ဘာကောင်းတာသံဃာဂုဏ်တော်အာယုံပြုရတာကောင်းသည်ကဲအတိဘယ်မသိဘဲနဲ့သုပ္ပတိဗန္နောဘဂဝတောတာဝကသံဃော ပါဠိပဲလျှောက်ရွတ်နေရင်တော့အာယုံပြုလို့တတ်ပါမလားอืมအဲ့တော့ချမ်းမြေ့မှာလာပြီးတော့အာမထုတ်ခင်ကသိရဲ့လား ခုတော့သိတယ်တတ်တယ်နားလည်တယ်သဘောပေါက်တယ်အာယုံပြုတတ်သည်မဟုတ်ဘူးလားအဲဒါလောက်နဲ့ပဲချမ်းမြေ့လာရတာအကျိုးမများဘူးလားအဲဒါလောက်နဲ့ပဲအတော်များနေပြီဟာဟောဒီမှာတခါကြီးဆိုလို့ရှိရင်သရတရားတော်တော်ထက်ပုံရတယ်ဒါပေမဲ့လို့သူအဲ့ဒါမြန်မာပြန်မရလို့ပါဇက်ပိတ်နေရတယ် အာယုံတော့ပြုနေတာပါပဲเนาะဒီတော့အဲ့လိုသံဃာကုံ အာယုံပြုပြီးလှူတော့သင်္ကန်းရောဆွမ်းရောကြောင်းရောဆိုကြပါစို့ငါဘုံကြီးသူဘုံကြီးဆိုတဲ့အစွဲရှိသေးလားအာမရှိတော့ခင်နဲ့မင်းနဲ့ဆိုတဲ့ဟာတွေရောရှိသေးလားခင်နဲ့မင်းနဲ့ဆိုတာမေတ္တာလားတဏှာလား အဲဂေဟတိတဗေမခေါ်တယ်ဟုတ်တယ်မဟုတ်လားအခုတော့တန်ခါကောင်အာယုံပြုတော့အဲ့ဓာတွေကင်းရှင်းမနေပေဘူးလားအမတန်တန့်စင်နဲ့အလှမဖြစ်ပေဘူးလားဒါကြောင့်လည်းပဲကထိန်သင်္ကန်းလှူနိုင်ရတာဟာအကျိုးကြီးမားတယ်လို့ပြောတာဟုတ်ကဲ့လားကထိန်ခင်းတာကတော့တန်ခါကခင်းရတာ လူကခင်းရခင်းခင်းနိုင်တာမဟုတ်ဘူးတန်ခါကထိန်ခင်းမှုရာအတွက်ကထိန်သင်္ကန်းလူကလူရန်ရတာဟုတ်ကဲ့လားဒကာဒကမတွေကတန်ခါတွေကထိန်ခင်းနိုင်အောင်ကထိန်သင်္ကန်းလူရန်ရတာအဲ့ဒါလည်းပဲအဲ့ဒီသင်္ကန်းဟာမိုးပေါ်ကြသင်္ကန်းဖြစ်ရမယ်တဲ့မိုးပေါ်ကြသင်္ကန်းနဲ့မှကထိန်ခင်းလို့ရတယ်တဲ့မိုးပေါ်ကြမဟုတ်ရင်ကထိန်ခင်းလို့မရဘူးတဲ့ မိုးပေါ်ကြဆိုတာအထက်ကအထက်ကတရားမင်းကချပေးတဲ့သင်္ကန်းလားဘလို့ဟာတိပ္ပမောကြလာလားမိုးပေါ်ကြသင်္ကန်းဆိုတာဘယ်ယဟန်ဘယ်တန်ဃာကမှကထိန်သင်္ကန်းလှူဒန်းဖို့မပြောဘဲနဲ့မိမိတို့တရားတရားအလျောက်လှူတဲ့ကထိန်သင်္ကန်းကိုမိုးပေါ်ကြသင်္ကန်းခေါ်တယ် ဒါဘုန်းကြီးတစ်ပါးပါကအာဘယ်ကြောင့်ဖြစ်ရင်တော့ကထိန်မရသေးဘူးဒကာကြီးဒကမကြီးအဲ့ဒါကထိန်သွားလှူရင်ကောင်းပါတယ်အဲ့လိုဆိုရင်လည်းအဲ့ဒါမိုးပေါ်ကြမဟုတ်သေးဘူးအာဘုန်းကြီးတို့အကြောင်းတော့ကထိန်ခင်မယ်လို့တော့ပြောတာပဲမသေးကြသေးပါဘူးအဒီလိုဆိုလို့ရှိရင်တပည့်တော်ခင်မရသေးဖေဟာအဲ့ဒါလို့ဆိုရင်လည်းပဲအဲ့ဒီသင်္ကန်းလည်းမိုးပေါ်ကြတာမဟုတ်သေးဘူးလုံးဝ နှုတ်နဲ့လည်းမပြောမှအမူအရာနဲ့လည်းမပြမှသင်္ကန်းလူဖို့ရာအတွက်ပြီးတော့အရေးနှိတ်နမိတ်စကားလည်းလုံးဝမပြောဘဲနဲ့ဒကာရမကသူတရာတရားအလျောက်လူတဲ့သင်္ကန်းမှသာလင်မိုးပေါ်ရသင်္ကန်းနဲ့အဲ့ဒီသင်္ကန်းနဲ့သာ ကထိန်ခင်းလို့ကထိန်ဖြစ်ပါတယ်တဲ့ဒီလိုမဟုတ်ရဲ့မိုးပေါ်ကမကြဘူးဆိုရင်ကထိန်ခင်းလို့မရပါဘူး တခါသိုးနေတဲ့သင်္ကန်းနဲ့လည်းကထိန်ခင်းလို့မရပါဘူးတဲ့မသိုးတဲ့သင်္ကန်းနဲ့မှကထိန်ခင်းလို့ရတယ်တဲ့စားပွဲတောက်ပွဲဟင်းထမင်းစသည်ဘယ်လိုဆိုလို့ရှိရင်သိုးသွားလဲညာသိရင်သိုးသွားရောအဲ့ဒီတိုင်းပဲတဲ့ကထိန်သင်္ကန်းလည်းပဲညာသိရင်သိုးသွားရောတဲ့ အဲ့ဒီသိုးတဲ့သင်္ကန်းနဲ့ခင်းလို့မရဘူးအခုဒီကနေ့ကထိန်သင်္ကန်းလှူဒန်းလိုက်တယ်ဒကာတော်မတွေကထိန်ခင်းဖို့တန်ခါကဩဒီနေ့အလုပ်များတယ်ပဝရဏလည်းပြုအောင်မှာအဲပဝရဥပုပ်ကလည်းပြုအောင်မှာတခြားကိစ္စတွေလည်းများတယ်ကဲနဲ့ပြန်ကြမှာပဲခင်းမှာပဲဆိုပြီးတော့နဲ့ပြန်ကြမှာခင်းရင်အဲ့ဒါဘာခေါ်တော့ သိုးတဲ့သင်္ကန်းနဲ့ကထိန်ခင်းနဲ့ခေါ်တယ်တဲ့အဲ့ဒီတော့ကထိန်မြောက်လားမမြောက်ဘူးဒါဖြင့်ဘယ်လိုမသိုးအောင်ဘယ်လိုလုပ်ရမလဲဒီနေ့လှူတဲ့သင်္ကန်းနဲ့ဒီနေ့ကထိန်ခင်းရမယ်အဲ့လိုမှကထိန်မြောက်တယ်တဲ့ဒါဖြင့်ကထိန်အောင်မြင်သွားတဲ့အခါကျတော့ဘာအကျိုးတွေရတယ်လဲလို့ဆိုတော့ ဒကာရမကတော့ကထိန်သင်္ကန်းကထိန်ဆွမ်းအစာရည်တွေလှူဒန်းလို့သူ့မှာအကျိုးရတာတော့သေချာနေပြီဟုတ်တယ်မဟုတ်လားသေချာနေပြီအဘုန်းကြီးဘက်ကအကျိုး၅မျိုးရတယ်တဲ့ကထိန်ခင်းတဲ့တန်ခါမှာအကျိုး၅မျိုးရတယ်တဲ့အဲ့ဒီအကျိုး၅မျိုးကိုအကျယ်မပြောပါဘူးအဲ့ဒီအကျိုး၅မျိုးကဝိနည်းတိတ်ခါဘုံ၅ခုကိုလျှော့ပေးလိုက်တာ ကထိန်ကသင်ခင်းတဲ့သံဃာဟာတပေါင်းလအထိ9လအတွင်းဝိနည်းမြတ်စွာဘုရားပင်ရထားတဲ့ဝိနည်းသိက္ခာပုဒ်5ခုကိုမလိုက်နာပဲနေနိုင်တယ်ကထိန်လူကလျှော့ပေးလိုက်တာ9လအတွင်းမလိုက်နာပဲနေနိုင်တယ်အဲ့ဒါကိုအသေးစိတ်သိရင်လည်းခုနလူကထိန်သင်္ကန်းနဲ့မလန်းကိုရွယ်ပဲကြည်ပြောဖို့အချိန်မရှိဘူး ဟုတ်ကဲ့လားဝိနိသိက္ခာဘုံ၅ခုကို၅လအတွင်းမလိုက်နာပဲနေနိုင်တယ်လျှော့ပေးလိုက်တာတပေါင်းလာပြီအထိသို့တော့တပေါင်းလာပြီကြော်ရင်တော့အများတန်ခါလိုပဲအဲ့ဒီသိက္ခာဘုံ၅ပါးလိုက်နာရအောင်အဲ့ဒီအကျိုးရတယ်ဒီတော့ကထိန်လှူတာကလှူတဲ့အလှူဒါယကဘက်ကလည်းအကျိုး အများကြီးရတယ်။တန်ခါဘက်ကလည်းအကျိုးအများကြီးရတယ်ဆိုတော့ပိုမထူးကြပြီဘူးလား။အဲ့ဒါလို့ထူးကြတဲ့အတွက်ကောကထိန်သင်္ကန်းလှူဒါန်းတဲ့ဒါနဟာပိုပြီးအကျိုးမကြီးမနိုင်ဘူးလား။ကြီးမနိုင်တယ်။ကြီးမတယ်။အဲ့ဒါလောက်ပဲဘုန်းကြီးကပြောချင်ပါတယ်။ယန္နာကတော့ခုနပြောတဲ့လူကထိန်သင်္ကန်းနဲ့မလန်းကိုရွယ်မှာကြည့်ပြီးတော့ဒါကြောင့်ဒီကနေ့ ကထိန်သင်္ကန်းလှူဒန်းခြင်းကထိန်ဆွမ်းလှူဒန်းခြင်းဒေနာသနာအသုံးဆောင်ပစ္စည်းလှူဒန်းခြင်းပစ္စည်းလေးပါးပရိသာပဲလှူဒန်းခြင်းအစရှိတဲ့ကောင်းမှုအစွစုကြောင့်ကထိန်ဒါယကဒါယကမများ ဖြစ်ကြတဲ့ဘုန်းကြီးတို့တရားဓမ္မတွေဘယ်လိုအကျိုးကိုလိုလားသလဲလှခြင်းသလားရခြင်းသလားရခြင်းတာနော် သိကြရဲ့လားဒါကြောင့်ဒီကနေ့ပြရတဲ့ကထိန်သင်္ကန်းဒါနကထိန်ဆွမ်းဒါနသေနာသနာအသုံးဆောင်ပစ္စည်းလေးပါးဒါနအစရှိတဲ့ဒါနကောင်းမှုဆောက်တည်ရတဲ့သီလကောင်းမှုနာကြားရတဲ့ဓမ္မသဝနာကောင်းမှုအစုစုအကြောင်းထောက်ပံ့ပြုလို့ဆင်းရဲငြိမ်းချမ်းသတိပဋ္ဌာန်ဝိပဿနာအကျင့်ကောင်းအကျင့်မှန်နေကျင့်ဉာဏ်ပွားများအထောက်နိုင်ကြပါစေကျင့်ဉာဏ်ပွားများအထောက်နိုင်တဲ့အတိုင်းလဲ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 ဂိုင်းလိုက်စို့အရှင်ဖရာတပည့်တော်များသည်မြတ်စွာဘုရားဤသာသနာတော်ကြီးအရှိတည်ရညင်စီပင်ပြန့်ပွားခြင်းထွန်ကားခြင်းအကျိုးငှာ၎င်းဆင်းရဲခတ်သိမ်းကင်းငြိမ်ပါရခြင်းအကျိုးငှာ၎င်း ခံမေရိတ်သာအကြောင်းတွင်၌ပုရိမဝါဆို၍ပုရိမဝါကြွကြကုန်သောသံဃာတော်ရှင်မြတ်တို့ကထိန်ခင်းရအလို့ငါကထိန်လျာသင်္ကန်းကိုစုပေါင်းညီညာ လူဒန်းဆက်ကကြပါကုန်၏ပြင်သံဃာတော်135ပါးတို့အားလည်းသင်္ကန်းပစ္စည်းလေးပါးပရိသာပင်တရားစာအုပ်အစာဤသည်တို့ကိုအသည်အသည်ရီမန်းပိုင်ချထားသည့်အတိုင်း လူရညပါကုန်၏ထိုမှတပါချမ်းမြေရိတ်သာချမ်းမြေရိတ်သာကြောင်း၌သေနာသနာအသုံးအဆောင်တို့ကိုလည်းလူရညပါကုန်၏အာယုံစွမ်းနေစွမ်းခဲဘွယ်ဘောစဉ်ချိုးချင်ရတာ အဖျားပြာတို့ကို၎င်းအဖျော်ယမကာတို့ကို၎င်းသရာရွှင်လန်းလူရညဘာကုန်ဤဓမ္မမိတ်ဆွေသတော်စင်တို့အားလဲမွန်မြတ်သောဓမင်းလျာတို့ဖြင့်အခန့်ကြွေမွေပြုစုလှူဒါန်းကြပါကုန်၏ ဥမတပါလေးတနိုင်ငံခြားသားယောဂီဆောင်အားလည်းဆယ်သိန်းသောအလှူငွေတို့ကိုလှူဒါန်းကြပါကုန်၏ယင်းအလှူဖြစ်ဖြင့်၎င်းဆယ်လှူဖြစ်ဖြင့်၎င်း2400ကျော်တန်သောလူွယ်တို့ကိုလည်း လူတိုင်းညပါကုန်၏စုစုပေါင်း22သိန်း8သောင်း405ကျပ်တန်သောဒါနဝတ္ထုအစုစုတို့ကိုသရာရွှင်လန်းလူတိုင်းညပါကုန်၏ဤရှစ်ပါးသီလကိုလည်း ခံယူဆောက်တည်ကြပါကုန်